သာသနာတော်နှစ်2548ခုနှစ်မြန်မာနှစ်1366ခုနှစ်တော်သလင်းလာပြီကျော်တရက်ခရစ်နှစ်2004ခုနှစ်အောက်တိုဘာလ9ရက်စနေနေ့ တော်သလင်းလာပြည့်ကျော်တရက်ဆိုတော့17ရက်အေးအဲ့ဒါဘုန်းကြီးကအောင်းမိနေဟုတ်ပါလေမနေ့က10ရက်ပါအောင်းမိနေတာမနေ့က10ရက်မှုယောဂီတယောက်လုံးသွားပြီးတော့ကြိုးပါသေးတာဒီမှာတရက်လို့ရေးထားလို့အဲ့တော့ကိုယ်တည်းသေကြတဲ့လူများဖြစ်လေမလားဆိုပြီးတော့သူရေးတဲ့အတိုင်းဖတ်ရတာကိုရင်တို့ ယုံငန်းကိုပြောလိုက်ကြနော်သူတို့ရေးတာမှန်သလားမှားသလားအေးဘယ်ဘယ်နေရာရေးတာလဲအမှန်ကအဲဩတရက်မှုသူတို့က7ရက်ဒါပဲမလို့နောက်တက်ကခွင်းခွင်းဘိတ်နဲ့ရောနေတာဟိုလက်ရေးကောင်းလို့မို့ ဟွာကျွတ်ခံနေပြီတဲ့ဟွာကျွတ်ခံနေတော့တန်ဃာတွေလည်းတရားတွေအများကြီးတိုးတက်ရောပေါ့ယောဂီတွေလည်းတရားတွေအများကြီးတိုးတက်ရောပေါ့ရှေးကမြတ်စွာဘုရားလက်ထက်ကဝါရင်တရား အထောက်ကြတဲ့တန်ဃာတွေတော့ဝါမကျွတ်မီယဟန္တာဖြစ်အောင်ယဟန္တာဖြစ်အောင်ဆိုတဲ့အနေနဲ့ ကြိုးစားကြတယ်ဖြီးပြီးတော့အခုလည်းအဲ့လိုပဲကြိုးစားကြမှာပါပဲယန္နာမဖြစ်တော့မှပဲတမက်တဖူရအောင်တော့ကြိုးစားကြမှာပေါ့လေမြတ်စွာဘုရားရဲ့တရားတော်တွေလိုက်နာကျင့်ကြံပွားများအထောက်ရတယ်ရည်ရွယ်ချက်ကဆင်းရဲငြိမ်းဖို့ဟုတ်တယ်မဟုတ်လားဆင်းရဲငြိမ်းတာကဘာဖြစ်မှဆင်းရဲငြိမ်းမလဲ ကိလေသာငြိမ်းမှဆင်းရဲငြိမ်းမယ်ဟုတ်လားလောဘဒေါသမောဟကိလေသာတွေရှိနေသမျှဆင်းရဲငြိမ်းမှမလားအဲအဲ့ဒီကိလေသာတွေငြိမ်းမှဆင်းရဲငြိမ်းမယ်ကိလေသာငြိမ်းမှုရာအတွက်ကိလေသာကိုပယ်နိုင်မှုလိုတယ်အဲ့ဒီကိလေသာပယ်နိုင်မှုရာအတွက် ခန္ဓာကိုယ်နဲ့စိတ်မှာဖြစ်နေတဲ့သဘောတွေအမှန်တိုင်းသိဖို့လိုတယ်ခန္ဓာကိုယ်မှာဖြစ်နေတဲ့ရုပ်တွေဟာလည်းဖြစ်ဖြစ်ပြီးပြက်လို့မတည်မြဲဘူးဖြစ်ပြမပြနှိမ့်ဆက်လို့ဆင်းရဲတယ်ဒီရုပ်တွေဟာပုဂ္ဂိုလ်လည်းမဟုတ်ဘူးတ attva လည်းမဟုတ်ဘူးငါလည်းမဟုတ်ဘူးအသက်ဝိညာဉ်အတ္တလည်းမဟုတ်ဘူးဘာလဲရုပ်တဘာဝပဲ ထောက်ကန်တောင်းနဲ့လှုပ်ရှားသဘောမျှပဲပူနွေးအေးသလိုမျှပဲယုစီဖွဲ့စည်းသိသိဘူးတွေလုံခဲ့သဘောမျှပဲခင်မှာဉာဏ်နူးညံ့သဘောမျှပဲတဘာဝတရားတွေတဘာဝတရားတွေဆိုတော့လူလားနတ်လားဟမ်လူလည်းမဟုတ်ဘူးနတ်လည်းမဟုတ်ဘူးဘာလဲဆိုတော့ သဘာဝပဲရုပ်သဘာဝတွေလှုပ်ရှားသဘာဝရွေရှားသဘာဝတောင်းနှင်းထောက်ကန်တောင်းနှင်းသဘာဝယူစည်းဖွဲ့စည်းသဘာဝခဲမာသဘာဝကြမ်းတမ်းသဘာဝနူးညံ့သဘာဝတွေပဲအဲ့ဒီသဘာဝတွေကိုဒါဟာသဘာဝတရားတသက်ပဲလို့အမှန်တိုင်းသိမြင်ဖို့လိုတယ် အမှန်တိုင်းသိမြင်အောင်အဲ့ဒီရုပ်တဘာဝနာမ်တဘာဝတွေကိုတတိနဲ့စောင့်ပြီးတော့ရှုကြည့်နေရတယ်တတိနဲ့စောင့်ရှုကြည့်တယ်ဆိုတာတတိနဲ့စောင့်ပြီးသိနေတာပဲစောင့်ကြည့်လို့ရှိတဲ့အခါကျတော့စောင့်ကြည့်တဲ့ရှုမှတ်မှုတတိအားကောင်းလာတဲ့အခါကျတော့စိတ်ကစောင့်အကြည့်ကံရုပ်ပေါ်နာမ်ပေါ်မှာ တည်ငြိမ်လာတယ်သမာဓိဖြစ်လာ အဲ့ဒီတည်ငြိမ်တဲ့တမာတိဖြစ်လာပြီဆိုလို့ရှိရင်တော့သိပြီတည်ငြိမ်ခံဖြစ်တဲ့ယုတ်ကိုယုတ်တဘာဝမျှပဲဖြစ်ပြီးပြည့်နေတဲ့သဘောမမြဲတဲ့သဘောပဲသိရစိတ်ကိုရှုပြန်တဲ့အခါကျတော့စိတ်ပေါ်မှာရှုစိတ်ကတည်ငြိမ်နေပြီဆိုလို့ချင်းဩဒါသိတဲ့သဘောမျှပဲပြန်လွင်တဲ့သဘောမျှပဲအဲဒါလို့သိလာတဲ့ ဒီသိတဲ့သဘော ပြန်လွင့်တဲ့သဘောဟာလူလည်းမဟုတ်ဘူးနတ်လည်းမဟုတ်ပုဂ္ဂိုလ်သတ္တဝါလည်းမဟုတ်ဘူးအတ္တအသက်ဝိညာဉ်လည်းမဟုတ်ဘူးသိသဘောမျှတက်တက်ပဲဒီသိသဘောလည်းပဲဖြစ်ဖြစ်ပြီးပျောက်ပျောက်သွားတယ်ဒါကြောင့်မမြဲဘူးမပြဖြစ်ပြသဘောကနှိမ့်ဆက်နေတယ်ဆင်းရဲတယ်ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးအသက်ဝိညာဉ်အတ္တမဟုတ်ဘူးအနတ္တအနိစ္စဒုက္ခအနတ္တ အဲ့ဒါလို့အမှန်တိုင်းသိပြီဆိုရင်ဒီခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်ခေါ်တဲ့နံတရားကို ပုဂ္ဂိုလ်သတ္တဝါငါလို့မစွဲတော့အတိမမှားတော့ပုဂ္ဂိုလ်သတ္တဝါငါလို့အတိမမှားမစွဲတော့ဘူးဆိုရင်ပုဂ္ဂိုလ်သတ္တဝါငါလို့သိမှားမှစွဲမှဖြစ်ပေါ်တတ်တဲ့ငါလိုချင်တာ ဒီပုဂ္ဂိုလ်ကလိုချင်တာငါစိတ်ဆိုးတာသူစိတ်ဆိုးတာငါသူတစ်ပါးတဲ့သားတယ်ဆိုတော့လောဘဒေါသမာနတွေမဖြစ်လာတော့ဘူးဒီလောဘဒေါသမာနတွေက ပုဂ္ဂိုလ်သတ္တဝါယူဆမှဖြစ်တာပုဂ္ဂိုလ်သတ္တဝါလို့မယူဆပဲဒါဖြင့်ရုပ်တဘာဝနာမ်တဘာဝမျှပဲဖြစ်ပြီးပြည့်လို့မမြဲတဲ့သဘောမျှပဲ အဲဒါလိုပိုင်းပိုင်းခြားခြားသိပြီဆိုလို့ရှိရင်တော့ဒီလိုချင်တတ်မဲ့နှစ်သက်ဒေါသမှုထောင်လွှတ်တဲ့ကြွမှုအစရှိတဲ့လောဘဒေါသမဟာမောနကိလေသာတွေမဖြစ်တော့ဘူးမဖြစ်ရင်ကိလေသာတွေငြိမ်းရင်ဆင်းရဲငြိမ်းရောဒါကြောင့်ဆင်းရဲငြိမ်းမှုရာအတွက်ကိလေသာပယ်နိုင်မှုလိုတယ်ကိလေသာပယ်နိုင်မှုလိုတဲ့အတွက်ကိလေသာပယ်နိုင်အောင်ယုံနဲ့နံရဲ့ အရှိတဘာဝကို အမှန်အတိုင်းတဘာဝမျှတာလို့သိဖို့လိုတယ်အဲဒါလို့သိတာဝိပဿနာပညာဝိပဿနာဉာဏ်အဲ့ဒီအသိရဖို့ရာအတွက်ရုပ်ဖြစ်တိုင်းတတိနဲ့ဆောင်ရှုနေရတယ်နာမ်ဖြစ်တိုင်းတတိနဲ့ဆောင်ရှုနေရတယ်ဆောင်ရှုတဲ့အခါမှာရုပ်ကလှုပ်ရှားနေရင်လှုပ်ရှားတယ်လို့ဆောင်ရှုရရွေနေရင် တွေ့တယ်လို့စောင့်ရှုရတယ်တောင်းနေရင်တောင်းနေတယ်လို့စောင့်ရှုရတယ်ပူရင်ပူတယ်အေးရင်အေးတယ်လို့စောင့်ရှုရတယ်ဖောင်းရင်ဖောင်းတယ်ပိန်ရင်ပိန်တယ်လို့စောင့်ရှုရတယ်အဲ့ဒါလို့စောင့်ရှုရဲဆိုတာတတိဥစည်းတဲ့စိတ်နဲ့စောင့်ကြည့်ပြီးသိနေတာပဲအဲ့ဒီစောင့်ကြည့်ပြီးသိနေတာကိုပဲရှုတယ်လို့ခေါ်တယ်ဒီတော့အဲ့ဒါလို့စောင့်ရှုတဲ့အခါမှာစိတ်အဆိုမပါပဲ တတိဥရှိတဲ့စိတ်ကလေးတက်တဲ့နဲ့သိယုံသိယုံသိနေရင်လည်းရတာပဲအဲ့ဒါလို့မဟုတ်ဘဲနဲ့အဲ့ဒီအသီးလေးပို့ပြီးတော့လေးနဲ့အောင်စူးစိုက်အောင် အားရှိအောင်စိတ်အစိုးလေးကတောင်းနေတောင်းနေတင်းနေတင်းနေဖောင်းနေဖောင်းနေပိန်နေပိန်နေနဲ့သိုးပေးပြီးရှုလို့လည်းရတာဝိတ္တရိမေကျမ်းကမှာတော့ ပထဝီကတိုင်းရှုတဲ့အခါမှာမြေအဝန်းအဝိုင်းလုပ်ပြီးအဲ့မြေအဝန်းအဝိုင်းလေးကိုစိတ်နဲ့ကြည့်ကြည့်ပြီးတော့မှပထဝီပထဝီလို့စိတ်ကရွတ်ပြီးတော့ရှုလို့ဒီလိုခိုင်းတယ်ထို့တူပဲတခြားကတိုင်းတွေနီလာကတိုင်းပိတာကတိုင်းတွေအဲ့ဓာတွေရှုတဲ့အခါကျအညိုအဝိုင်းလေးလုပ်ပြီးတော့နီလာနီလာနီလန်လို့အညိုအညိုအညိုလို့အဲ့ဒါလို့ စိတ်ကဆိုးပြီးရှုဩဒတကတိုင်းလှုပ်ပြန်တော့လေအဖြူဝိုင်းလေးလှုပ်ပြီးတော့အဲ့ဒီအဖြူဝိုင်းလေးကိုစိတ်နဲ့မျက်စိနဲ့ကြည့်စိတ်ကအဖြူအဖြူအဖြူလို့ယောဩဒတောဩဒတောလို့ယောဒီလိုဝိသုရိမကညွှန်ကြားတယ်အဲ့တော့ဒီမှာလည်းပဲဖောင်းကြွတက်လာတာကိုဖောင်းတယ်လို့စိတ်ကလေးကသိလိုက်ရင်သိတာဗราဏပဲသိရင်ပြီးတယ်ပိန်ကြသွားတာကိုပိန်တယ်လို့စိတ်ကလေးက သိနေရင်ပဓာနာအဲ့ဒါတတိပဋ္ဌံဝိပဿနာပဲအဲ့ဒါလို့သိယုံသိပြီးတော့စိတ်ကမဆိုးပဲနဲ့သိယုံလေးသိနေတာနဲ့စိတ်ကလေးကပါဆိုးပေးတာနဲ့ဘယ်ဟာကပူကောင်းတုံပြိတ္တတို့စိတ်ကလေးနဲ့ဆိုးပေးတာပူကောင်းတယ်ဘာကြောင့်လဲ စိတ်အဆိုမပါပဲနဲ့သိုံလေးသိရင်ပေါ့မနေဘူးလားစူးစိုက်ကြလားအဲမစူးစိုက်ဘူးဆိုလို့ရှိရင်စိတ်ခဏခဏထွက်မလားအမြဲတည်ငြိမ်နေမလားအဲခဏခဏထွက်တယ်ဒါကြောင့်ရှုသိတဲ့စိတ်ကလေးအရှုခံဖောင်းမှုပိန်မှုကြွားမှုလှမ်းမှုချမှုပေါ့ စူးစူးဆိုင်ဆိုင်ကလေးကတ်ပြီးတီးအောင်လို့ဘယ်သူကကူညီပေးရလဲစိတ်အဆူလေးကကူညီပေးရတယ်ဖောင်းတယ်လို့စိတ်ဆူလေးကကူပိန်တယ်လို့ကူပေးရတယ်ကြွတယ်လို့စိတ်ဆူလေးကကူပေးရတယ်စိတ်အဆူလေးကကူပေးလိုက်တော့ရှုတိစိတ်ကလေးကပိုးပြီးတော့တိမသွားဘူးလားသူကပိုးကတ်သွားတဲ့အခါကျတော့အပြင်ထွက်မနေဘူးလားအပြန်လွင်နေတယ် ဒါကြောင့်မလို့စိတ်အဆူပါရင်မှားတယ်လို့တချို့ကပြောကြတယ်လေသိုံသိရင်တော်ပြီတဲ့အဲ့ဒါလို့ပြောတဲ့ပုံကိုယ်တွေတကယ်အာထုတ်ဘူးလို့လားအာမထုတ်ဘူးလို့လားအာမထုတ်ဘူးလို့ဟုတ်ကဲ့လားသဘောလေးစဉ်းစားပြောတာမဟုတ်လားအာသိရင်တော်ပြီသိဖို့ဟာပဲစိတ်ဆိုရဲပိုးနေတာပဲ အဲ့လိုပြောရင်အာမထုတ်ဘူးလို့မဟုတ်ဘူးလားအဲ့စိတ်ဆိုလေးပါဆိုတာကိုရှုတယ်မှတ်တယ်ရှုမှတ်တယ်လို့ဒီလိုပြောကြတယ်မဟုတ်လားအဲအဲ့တော့စိတ်အဆူလေးနဲ့ထည့်ပြီးတော့ရှုသိနေဖို့လိုတယ်နော်အဲ့ဒါလို့ရှုသိနေပြီဆိုလို့ရှိရင်တော့ရှုစိတ်ကပို့ပို့ပြီးတော့အားကောင်းလာတယ် အာကောင်းလာတာနဲ့အမြတ်စိတ်ကအရှုခံဖောင်းမှုပိန်မှုပေါ်ပိုတည်ငြိမ်လာတယ်အရှုခံကြွမှုလှမ်းမှုချမှုပေါ်စိတ်ကပိုတည်ငြိမ်လာတယ်ပိုစူးစိုက်လာတယ်အဲပိုစူးစိုက်လာတဲ့အခါကျရင်အရှုခံဖောင်းမှုပိန်မှုဟာဗိုက်ကြီးဖောင်းတာမဟုတ်ဘူးဗိုက်ကြီးပိန်တာမဟုတ်ဘူးလို့သိလာဘလို့သိလာလဲဆိုတော့ရွေ့တက်လာတယ်ရွေ့ကျသွားတယ်တရွေ့တရွေ့ချင်းရွေ့တက်လာတယ်တရွေ့ချင်းတရွေ့ချင်းရွေ့ကျသွားတယ် ထမတော့ရွေးမှုလေးနှစ်ရွေးသုံးရွေးဖောင်းရွေးမှုပေါ့နှစ်ရွေးသုံးရွေးပဲတွေ့တယ်ပိန်ရွေးမှုနှစ်ရွေးသုံးရွေးပဲသိတယ်နောက်ကြပိုးပြီးတမာရီအားကောင်းလာတော့ဖောင်းရွေးမှု၄၅၆ရွေးပိန်ရွေးမှု၄၅၆ရွေးအဲ့လိုတွေ့လာတယ်အဲ့လိုရွေးမှုလေးတွေတွေ့လာတဲ့အခါကျတော့ဝမ်ပိုက်ပုံသဏ္ဍာန်မသိတော့ဝမ်ပိုက်ပုံသဏ္ဍာန်မသိတဲ့အခါကျတော့ အဲ့ဒီရွေ့တာလေးတွေကိုငါလို့ယူဆမလားပုဂ္ဂိုလ်တ attva လို့ယူဆမလားဘယ်လိုပဲယူဆမလဲအော်ရွေ့နေတဲ့သဘောလေးတွေပဲရွေ့နေတဲ့သဘောဆိုတာဝါယောဓာဝါယောယုတ်မဟုတ်လားဟာဒီဝါယောသဘောလေယုတ်တက်တက်မျှပဲဒီသဘာဝတက်တက်ပဲလို့အဲ့လိုသိသိတဲ့အခါကျတော့ ကိလေသာငါမပါတဲ့အတွက်ကိလေသာမဝင်တော့ဘူးငါလို့ပုဂ္ဂိုလ်တ attva လို့ယူဆရင်တော့ကိလေသာဝင်မှာပေါ့ဟုတ်ကဲ့လားအဲ့ဒါလို့ကိလေသာမဝင်မှုဆိုရင်အဲ့ဒီအခိုင်မှာပဲကိလေသာမဝင်တဲ့အခိုင်မှာပဲကိလေသာငြိမ်းတော့ဆင်းရဲငြိမ်းတယ်အဲ့လိုသာ9မိနစ်လောက်ကိလေသာမဝင်မဲ ဆက်ပြီးတော့ရွေသဘောမျှလေးပဲရွေသဘောမျှလေးပဲလို့သိသွားရင်အဲ့5မိနစ်လောက်ဟာကိလေသာငြိမ့်နေတဲ့အတွက်ဆင်းရဲငြိမ့်နေတာပဲတတိငါနိရောဓဆင်းရဲတတိငါချုပ်ငြိမ့်နေတာမဟုတ်ပေဘူးလားဒီတော့စိတ်အဆူပါတာမှန်လား စိတ်အဆိုးမပါဘဲနဲ့သိုံသိုံသိနေတာမှန်သလားဟုတ်ကဲ့လားအဲ့ဒါကကိုယ်တိုင်အာထုတ်ကြည့်မှသိတာမဟုတ်လားအကိုယ်တိုင်အာထုတ်မကြည့်ဘူးနဲ့အဲ့ဒါမသိဘူးတဖြည်းတည်းဖြည်းဝိပဿနာဉာဏ်နေရင့်သွားလို့ဝိပဿနာတတိသမารိဉာဏ်သိအားကောင်းနေတဲ့အချိန်အထက်ပိုင်းရောက်တဲ့ဆိုကြပါစို့သင်္ခါရုပ္ပခဉာဏ်မျိုး ရောက်သွားပြီဆိုရင်တော့ရှုမှုတတိစူးစိုက်တည်ငြိမ်မှုတမာတိသိမှုပညာဉာဏ်အားကောင်းနေပြီဖြစ်တဲ့အတွက်စိတ်အဆူမကူလဲပဲကိစ္စမရှိဘူးဟုတ်ကဲ့လားအဲ့ဒီခါကျတော့သိယုံသိယုံနဲ့ပဲစိတ်ကစူးစူးဆိုင်ဆိုင်သိပြီစူးဆိုင်ဆိုင်တည်ငြိမ်ပြီတည်ငြိမ်တဲ့အတွက်ပဲထိုးထိုးထွန်းထွန်းသိပြီအဲ့လိုသိတာမှ ဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းရှုလိုက်သိလိုက်ရှုလိုက်သိလိုက်ရှုလိုက်သိလိုက်နဲ့ကိုဒီလိုကိုဖြစ်နေအဲ့ဒီအခါမျိုးမှာဆိုလို့ရှင်တော့စိတ်ဆိုတာမလိုပါဘူးဒါတရားရင့်သွားတဲ့အခါဉာဏ်နံပါတ်17သင်္ခါရုပ္ပခဏ်ဉာဏ်မျိုးရောက်တဲ့အခါပေါ့အဲဒီလိုမဟုတ်ဘဲနဲ့ဘာဘာဉာဏ်မှမဖြစ်သေးပဲနဲ့တတိသမารီလောက်ပဲဖြစ်နေတဲ့အချိန်သို့မဟုတ်အောင့်ဉာဏ်လေးတွေ လောက်ပဲဖြစ်နေတဲ့အချိန်မှဆိုရင်တော့ဘာပြောရမလဲစိတ်ဆိုတာကူပေးရမယ်ဒီလိုမဟုတ်လားစိတ်အဆိုဟာဝိပဿနာလည်းမဟုတ်ဘူးတတိပဋ္ဌာန်လည်းမဟုတ်ဘူးဒါပေမဲ့တတိပဋ္ဌာန်ဝိပဿနာကိုစိတ်အဆိုကကူမပေးဘူးလားကူပေးတဲ့အတွက်ဒီစိတ်အဆိုပညာဟာအကျိုးမရှိဘူးလား ဒီပညာကိုတိစ္ဆာပညာလို့ခေါ်တယ်အဆိုးဆိုတာဝေါဟာရစကလုံးပေါ့ဒါကြောင့်သူကိုဝေါဟာရပညာခေါ်တယ်စကလုံးမယ်အဲ့ဒီဝေါဟာရပညာကိုပဲတရားသုံးတော့တိစ္ဆာပညာလို့ခေါ်တယ်တိစ္ဆာပညာဆိုတာဒီနေရာမှာအရှုကအာယုံအားလျော်သောစကလုံးလို့ဆိုလိုတယ်အရှုခံအာယုံအားလျော်သောစကလုံး အဲ့ဒါတိစ္ဆာပညာလို့ခေါ်တာအရှုခံအာယုံအားလျော်သောစကလုံးဆိုတာအရှုခံအာယုံကဖောင်းတယ်ဆိုရင်ဖောင်းတယ်ဆိုတဲ့စကလုံးကသူနဲ့လျော်တယ်ဒါကြောင့်ဖောင်းတယ်လို့ဆိုရအရှုခံအာယုံကတဖြည်းဖြည်းပိန်သွားတယ်ဆိုရင်ပိန်ဆိုတဲ့စကလုံးကသူနဲ့လျော်တယ်ဒါကြောင့်ပိန်တယ်လို့ရှုရအရှုခံအာယုံကနာရာစနာနေတယ်ဆိုလို့ရှိရင် နာတယ်ဆိုတဲ့စကလုံးက အဲ့ဒီတွေ့နေရတဲ့နာတဲ့ခံစားမှုနဲ့လျော်တယ်ဒါကြောင့်နာတယ်လို့ဆိုရတယ်အရှုခံအာယုံဖြစ်တဲ့ခြေထောက်ကတဖြည်းဖြည်းအထက်ကြွလာတဲ့အခါကျတော့အဲ့ဒီကြွနေတဲ့သဘောဟာကြွတယ်ဆိုတဲ့စကားလုံးနဲ့လျော်တယ်ဒါကြောင့်မလို့ကြွတယ်လို့အဲ့လိုဆိုရတယ်အဲ့ဒါတိစ္ဆာပညာဟုတ်ကဲ့လားဘာပညာတဲ့တော့ ခြေတော့ကတော့ကြွနေပါတယ်ဒါပေမဲ့ယောဂီကလှမ်းတယ်လို့အဲ့လိုဆိုပြီးရှုရင်ဘယ်လိုနေမလို့ဘာကြောင့်တော့အရှုကအာယုံနဲ့လျော်တဲ့သကလုံးမဟုတ်လို့ဟုတ်လားအရှုကအာယုံနဲ့လျော်တဲ့သကလုံးမဟုတ်ဘူးဒါကြောင့်တိစ္ဆာပညာကမဟုတ် တနည်းပြောမဲ့ဆိုလို့ရှိရင်ရှုမှုဟာပစ္စုပန်မကြဘူးပေါ့အရှုခံအာယုန်နဲ့ရှုစိတ်ရှုစိတ်နဲ့မတဲ့လို့ဟုတ်ကဲ့လားအရှုခံအာယုန်ကကြွနေတယ်ရှုစိတ်ကလှမ်းတာရှုနေတယ်အဲ့လိုဆိုတော့အာယုန်နဲ့ရှုစိတ်နဲ့တဲ့လားမတဲ့ရင်သိပါမလားမသိဘူးဒါတော့အာယုန်နဲ့ရှုစိတ်နဲ့တဲ့ဖို့မလိုဘူးလား အဲ့ဒီတဲ့တာကိုပဲပစ္စုပန်ကြကြရှုတယ်လို့ခေါ်တယ်ဟုတ်ကဲ့လားပစ္စုပန်ကြကြဆိုတာဖောင်းနေသေးမှဖောင်းတယ်လို့ရှုတယ်ပိန်နေသေးမှ ပိန်တယ်လို့ရှုတယ်ကြွနေသေးမှကြွတယ်လို့ရှုတယ်လှမ်းနေသေးမှလှမ်းတယ်လို့ရှုတယ်ချနေသေးမှချတယ်လို့ရှုတယ်အဲ့ဒါကိုပစ္စုပန်ကြကြရှုတယ်ခေါ်တယ် အများနားလည်တာကတော့ရှုစိတ်နဲ့အရှုခံအာယုတဲ့နေရတယ်ဒီလိုမဟုတ်လားမတဲ့ရဲ့အကျိုးရှိပါမလားတချို့များရှိသေးတယ်ဈဉ္ညာလျှောက်တာကတော့ဖြည်းဖြည်းပါပဲတခါတည်းရန်လည်းတချို့ဈဉ္ညာလျှောက်တာတခါတည်းရန်လည်းတနေရတနေရသွားတာဖြည်းဖြည်းလေးမှတကယ်ဖြည်းဖြည်းလေးပဲဒါပေမဲ့ မျက်စိကဟိုကြည့်ဒီကြည့်နဲ့ကြည့်အဲ့တော့သူစိတ်ကမျက်စိကြည့်ရပါနေသလားအောက်ကကြွမှုထမ်းမှုခြားမှုစီရောက်နေသလားဒီလိုဆိုလို့ရှိရင်ပစ္စုပန်တဲလားမတဲဘူးလားမတဲဘူးဟုတ်ကဲ့လားအဲ့ဒါလို့ဆိုလို့ရှိရင်ဖြေးတော့ဖြေးပါရဲ့ ဟိုကြည့်ဒီကြည့်သွားနေတဲ့ယောဂီကိုဘာလို့ခေါ်ရမလို့ဘာလို့ခေါ်ရတက်တက်သာသာပြောရင်ယောဂီဝိရိယယောနေတဲ့ပုဂ္ဂိုလ်မဟုတ်လားဒါကြောင့်ယောဂီပဲတက်တက်သာသာမဟုတ်ပဲအရှိအတိုင်းပြောရင်တော့ဟန်လုံနေတဲ့ယောဂီပေါ့ဟန်သမားပေါ့ မဟုတ်လားဟန်သမားမဟုတ်လားဖြည်းဖြည်းလုံနေတာဟန်မဲမဟုတ်လားစိတ်ကအဲ့ဒီရွေရှားတာသူသိလားသိပါဘူးအဲ့တော့ဟန်မဲပေါ့အဲ့လိုဟန်သမားယောဂီလည်းတခါတရံရှိတတ်သေးတယ်ဒါဖြင့်အဲ့ဒါကဟန်သမားလို့ပြောတာကနည်းနည်းစကလုံးကတက်တာပါသေးတယ်ဒီတဲ့ပိုးပြီး တိတိတိကြတဲ့စကားလုံးနဲ့ဆိုဘယ်လိုလုပ်ပြောမလို့ဟမ်ဘယ်လိုယောဂီပြောမလို့ညာနေတဲ့ယောဂီမဟုတ်ဘူးလားဟဲ့အတိညာပြောတော့သူညာနေတာပဲဘယ်လိုညာနေတာလဲမရှုမှတ်ပဲနဲ့ရှုမှတ်ခြင်းအောင်ဆောင်းနေတာမလားအဲ့ဒါညာနေတာမဟုတ်ဘူးလား အဲညာရင်ယောဂီရဲ့အင်္ဂါပြတ်သွားပြီတဲ့ယောဂီကဘယ်တော့မှမညာရမလိမ့်ရဘူးအမြဲတမ်းမှန်ရတဲ့အဲ့ဒါမှန်မှယောဂီအင်္ဂါနဲ့ပြည့်စုံတယ်ညာရင်ယောဂီအင်္ဂါပြတ်သွားပြီယောဂီအင်္ဂါဘယ်နှပါးရှိလဲဘာတွေပါလဲ ယုံကြည်မှုဘုရားတရားသံဃာယရဏသုံးပါးမိမိအထောက်တဲ့တရားကိုပြီးပြီးဝါဝါယုံကြည်မှုတပါပြီးတော့ရှုမှတ်နိုင်လောက်အောင်ကြားမှမှုတပါဖြောင့်မရမှာတပါဖြောင့်မရမယ်ဆိုတာကလည်းရမှာလားညာရမှာလား မလိမ်ရမညာရ မကောက်ကျစ်မစင်လဲရဟုတ်ကဲ့လားစိတ်ဖြောင်းနှုတ်ဖြောင်းကိုယ်ဖြောင်းဖြောင်းရမယ်ဖြောင်းမရမယ်ဆိုတော့အဲ့တော့ခုနမရှုမှတ်ဖ ೇನೆ ရှုမှတ်ခြင်းအောင်ဆောင်းပြီးဖြည်းဖြည်းလေးလုပ်နေတဲ့ယောဂီဟာဖြောင်းမှတ်သလားကောက်သလားကောက်နေပါတယ်ဟုတ်ကဲ့လား ကောင်းနေတော့ယောဂီအင်္ဂါနဲ့ကြိုက်ရလားမကြိုက်ဘူးယောဂီအင်္ဂါပြည့်နေတယ်တဲ့ယုံကြည်ကြမ်းမှဖြောင့်မှန်စွာပညာဝီရိယပညာဆိုတာရှုနိမနိအာထုံနည်းကိုဟောပြောသင်ကြားပေးတဲ့အခါမှာအပြည့်အစုံနားလည်နိုင်တဲ့အသိပညာရှိရမယ်။တချို့ကြတော့ ရှုနည်းမှန်နည်းအာထုံနည်းကိုပြောတော်လည်းပဲနားမလဲနိုင်ဘူးအဲ့လိုပုဂ္ဂိုလ်ကရှိတတ်သေးတယ်အဲအဲ့ဒီပုဂ္ဂိုလ်ကြတော့ယောဂီအင်္ဂါချွေရွံ့သွားတယ်ပေါ့ဒါကြောင့်ရှင်နိမတ်နေကိုအလုတ်ပေးတရားအနေနဲ့ကြာကြာနာနာဟောပြောသင်ပြတဲ့အခါမှာနားလေသဘောပေါက်နိုင်လောက်တဲ့ပညာရှိတယ်ဆိုရင်သူဟာယောဂီအင်္ဂါနဲ့ပြည့်စုံတယ် ဒါပေမဲ့ကျမ်းဂန်ကတော့ဘလောက်ကြောက်အောင်မိန့်ထားလဲလို့ဆိုမြတ်စွာဘုရားကတော့ယုံနံတို့ရဲ့ဖြစ်မှုပြက်မှုကိုသိတဲ့ပညာနဲ့ပြီးဆုံးရမယ်ယုံနံတို့ကိုဖြစ်သိတဲ့ဖြစ်မှုပြက်မှုဖောင်းတာလေးပေါ်လာလိုက်ပျောက်သွားလိုက်ပိန်တာလေးပေါ်လာလိုက်ပျောက်သွားလိုက်ရာတာလေးပေါ်လာလိုက်ပျောက်သွားလိုက်ဆိုတဲ့ပေါ်မှုပြက်မှုဖြစ်မှုပြက်မှုကိုသိတဲ့ ပညာနဲ့ပြည့်စုံရမယ်တဲ့ဒါပေမဲ့အဲ့ဒါကစအထုတ်ထုတ်ခြင်းအဲ့လိုသိပါမလားမသိပါဘူးတဖြည်းဖြည်းတမာရိယင်လာမှသိမှာမဟုတ်လားအဲမြတ်စွာဘုရားမိန့်ကြားလိုတာကတော့တတိတမာရိအားကောင်းလာတဲ့အခါမှာယုံနာနှွေရဲ့ဖြစ်မှုပြက်မှုကိုသိတဲ့အသိပညာနဲ့ပြည့်စုံရမယ်ဒါဆိုလိုတာပါ တချို့ကြတော့တလားအားထုတ်လဲဖြစ်မှုပြမှုမသိနလားအားထုတ်လဲဖြစ်မှုပြမှုမသိအဲ့ဒီလိုပုံကူမျိုးရှိတတ်တာဟုတ်အဲ့ဒီလိုပုံကူမျိုးကတော့ယောဂီအင်္ဂါနဲ့မပြည့်စုံဘူးပညာဝီရိယတဲ့ဝီရိယဝီရိယဆိုတာဘာလဲကြိုးစားအထုတ်မှုဟုတ်လား ကြိုးစားရမယ်အားထုတ်ရမယ်အားထုတ်တယ်ဆိုတာဘယ်လိုလဲဩကိုရှိတဲ့အားတွေအကုန်ထုတ်အောင်မပြောတာမဟုတ်ဘူးလားရှိတဲ့ကိုအားစိတ်အားတွေအကုန်ထုတ်ရမယ်ချမ်းမထားနဲ့ချမ်းထားရင်ယော့နေပြော့နေတာပေါ့အဲ့ဒါအားအကုန်ထုတ်တာကိုအားထုတ်တယ်ခေါ်တယ် ဟုတ်လားဒီတော့အဲ့ဒီအာထုတ်တဲ့ဝီရိယလည်းမြတ်စွာဘုရားက အတိုင်းအတာပြပြခဲ့တယ်လေမြတ်စွာဘုရားကဒီအတိုင်းအတာလောက်ပဲအာထုတ်ပါတဲ့သိတဲ့ပိုးအာထုတ်ဖို့မလိုပါဘူးတဲ့ဒီအတိုင်းအတာလောက်အာထုတ်ရင်ရပါပြီဝီရိယနဲ့ပြည့်စုံပါပြီတဲ့ အတိုင်းတာဝိရိယရဲ့အတိုင်းတာဒီဂရီမြတ်စွာဘုရားပေးခဲ့တယ်ကိုရင်တို့အဲ့ဒါတော့မသိဘူးမဟုတ်လားမသိပါဘူးယောဂီတို့လည်းမသိပါဘူးနော်အင်္ဂါ၄ပါးနဲ့ပြည့်စုံရင်တော်ပြီတဲ့အဲ့ဒီဝိရိယလောက်ဆိုတရားရပါပြီတဲ့သိပါပြီတဲ့၄ပါးအဲ့ဒီဝိရိယကိုစတုရင်္ဂဝိရိယလို့ခေါ်တယ် အင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ဝီရိယစတုရင်္ဂဝီရိယဝိနုတေချာနာထောင်တေချာမှတ်နော်တနေ့ကသေမင်းရဲ့တမတော်ဆယ်ဓာတ်ကိုတနေ့ကပြောရတယ်မဟုတ်လားအခုမပြောရတော့ဟုတ်ကဲ့လားအဲသေမင်းရဲ့တမတော်ကြီးဆယ်ဓာတ်ကိုသူပြောရတယ် အဲယောဂီတို့တော့သိရလားဟုတ်ကဲ့လားအဲပြောသမ်းအောင်သေမင်းရဲ့တမတော်ဆေတ္တ မြတ်စွာဘုရားကမဏရဲ့စစ်တပ်၁၀ဓာတ်ကိုလည်းဟောခဲ့သေးတယ်မဏရဲ့တတ်မတော်၁၀ခုဆိုတာဟောခဲ့တယ်နောက်မှပြောရမယ်ဘုရောမပြောသေးဘူးထားကြပါစို့ဒီတော့အဲ့ဒီသေမင်းရဲ့တတ်မတော်၁၀ဓာတ်ကိုတော်ယုံတန်ယုံဝိရိယနဲ့ခြေနိုင်ဖြစ်နိုင်မှာမလားဖြစ်နိုင်ဘူးဒါကြောင့်မြတ်စွာဘုရားက သေမင်းရဲ့တမတော်ဆရာဖြည့်ဖြည့်ခြေဖြည့်ချင်ရင်နဲ့အာရပထစအာထုတ်မိအောင်အာဆုပ်နေကမထတဆင့်နဲ့တဆင့်တိုးအာထုတ်ယုံစထမပြတ်မလားအာထုတ်တယ်သုံးစင်မိန်ခဲ့တယ်ပါတယ်တော့အစာဥအာထုတ်မိအောင်အာထုတ်တယ်ပြီးတော့ တဆင့်နဲ့တဆင့်တိုးတက်အားထုတ်တဲ့ပြီးတော့မပြတ်မလားအားထုတ်တဲ့အဲ့လိုဆိုရင်သေမင်းရဲ့တမတော်10ခုကိုခြေပြနိုင်ပြီအာရပထနေကမထယုံစထဗုဒ္ဓသာသနေဒုနာထမစ္စုနောသေနံနလာဂရံဝဂုံစရော ဆင်မြောင်ကြီးဟာကျူရိုးနဲ့ဆောက်ထားတဲ့အိမ်လေးကိုချက်ချင်းနင်းခြေပြက်လို့စိစိညံ့ညက်ကြေသွားသလိုတဲ့သေမင်းရဲ့တမတော်၁၀ခုကိုလည်းအဲ့ဒီဝိရိယ30နဲ့စိစိညံ့ညက်ကြေညက်သွားအောင်ခြေဖြက်ပြကြဒေါဏံဝိရိယကိုပြောတာမဟုတ်အင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ဝိရိယတဲ့ စတုရင်္ဂဝီရိယခေါ်တယ်ဆိုဤအယိုးဘောတွင်အရေးတင်အကျော်မြင်သာကြံပါစေအယိုးဘောတွင်အရေးတင်အကျော်မြင်သာကြံပါစေ ဟုတ်နောက်တစ်ခါ သွေသွေသာခန်း6လူရုပ်ပြောက်ပိန်6ပြာချဖြစ်ပါစေသွေသာခန်း6လူရုပ်ပြောက်ပိန်6ပြာချဖြစ်ပါစေစေ မြတ်ဆုံးဒုက္ခမရကမထာရမဲမှမလေးအမြတ်ဆုံးဒုက္ခမရကမထာဓမ္မေမှမလေးဆို စတုရင်ကဝိရိယဗုဒ္ဓမြတ်စွာဟောမိတ်ချွေစတုရင်ကဝိရိယဗုဒ္ဓမြတ်စွာဟောမိတ်ချွေ တယူပေါ်တွင် သူရငါဝီရိယအင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ဝီရိယတဲ့အဲ့ဒီအင်္ဂါ၄ပါးဘာတွေတော့ဆောင်ဘုတ်အဆိုခိုင်းတာမဟုတ်ပါဘူးနံပါတ်1အင်္ဂါကဘာလဲအယုဘောတွေအရေးတင်းနေတာအဲနံပါတ်2အင်္ဂါက နံပါတ်3အင်္ဂါကအဲ့တော့သုံးပါပဲရှိသေးတာအင်္ဂါဩသွေးသားမှခံလျှောက်တယ်တော့ပိန်လျှောက်ပြချက်ကဖြစ်ပြီပေါ့သူကအင်္ဂါတစ်ခါပါတစ်ပါးပဲဟုတ်မလဲဟမ် မြတ်ဆုံးသူကအဲ့ဒီပါဠိကကာမံတသောစာအဋ္ဌိစာကာမံတသောစာအာကာမံတသောစာနာရုစာအဋ္ဌိစာအဝသိတ္တုဥပတုတ္တုမေတ္တိရေမန္တလောဟိတံ ယန္တံပုရိသထာမေနပုရိသပရကမေနပတ္တဗန္နတံအပပုဏိတဝါဝိရိယသသံဌာနံဘဝိတတိဘဝိတတိတိဒိဋ္ဌိတဗံတဲ့ဒီလိုကျင့်ရမယ်တဲ့အရှင်မောက္ကလံကိုခေါ်တာကာမံစင်စစ်တသောစအေပါသည်၎င်း နာရုစအကျော်မြင်သည်၎င်းအဋ္ဌိစအယုသည်၎င်းအဝတိတ်တုကျွင်းကြံ၍နေပါစေမန္တလောဟိတံအသာအသွေသည်ဥပတုတ္တု6ကသွားပါစေယန္တံအကျင်အရဟတဖို့တရားကိုပုရိသဌာမေနယောက်ျားတို့၏စွမ်းအားဖြင့် ပုရိသပရကမေနယောက်ျားတို့ဤလုံလဝိရိယဖြင့်ပတ္တဗံရောက်နိုင်ရနိုင်သိနိုင်၏တန်ထိုယောက်ျားတို့ဤစွမ်းအားလုံလဝိရိယဖြင့်ရနိုင်ရောက်နိုင်သောအရဟတပုဂ္ဂိုလ်အပတ္တဝါမရသေးမရောက်သေးပဲနဲ့တော့ဝိရိယသာသန္ဓာနံဝိရိယကိုလျှော့ပြခြင်းနိနဘဝိတ္တိဖို့ဖြစ်လက်တံ ခိုင်အင်္ဂါ6ပါးရှင်းအင်္ဂါ4ပါးရှင်းလားပါပါတယ်အယိုးပဲကြံပါစေတဲ့အရေးပဲကြံပါစေတဲ့အကျော်မြင်ပဲကြံပါစေတဲ့အသွေးသားတွေကခန်းချောက်သွားပါစေတဲ့အယိုးပဲကြံပါစေအင်္ဂါတစ်ပါး အကျော်မြင်မဲ့ကြံပါစေအင်္ဂါတပါအရေပဲကြံပါစေအင်္ဂါတပါသွေးသားခန်းချောက်သွားတာကအင်္ဂါတပါဘယ်နှပါစဉ်းစားကြည့်ပေါ့အယိုးလေးတော့ကြံနေရဲ့ကြိုးစားလိုက်တာပိန်6သွားတော့အသားကတော့လုံးဝမရှိတော့သွေးလည်းမရှိတော့သို့တော်လည်းအဲ့ဒီအယိုးလေးတွေပြန့်ကျဲမသွားအောင် အရေးပြားလေးအရေးပါလေးနဲ့အသာ ဖုံးပြီးကွတ်ထားလိုက်တယ်အယိုးတွေပြန့်ကျဲမသွားဒီတော့အရေးပါနဲ့ဖုံးလုံနဲ့မလုံလောက်တဲ့အတွက်အကျော်မြင်နဲ့ပါတုတ်ချီထားရတာအဲအယိုးလေးပေါ်မှာအကျော်မြင်လေးတွေက ဖြားလို့အဲ့ဒီပေါ်မှာကြီးမထိုးငှက်မသုတ်ရအောင်အရေးပြားလေးနဲ့ဖုံးအုပ်ထားလိုက် အသာအသွေးကတခုမှမရှိတော့ဘူးဒုက္ခရစရိယာမြတ်စွာဘုရားကျင့်တဲ့ပုံတွေတွေ့ဘူးလားအဲ့လေအဲ့လိုပေါ့ဒါကြောင့်အယူဘောတွင်အရေးတင်အကျော်မြင်သာကြံပါစေသွေးသာခန်းချောက်လူရုပ်ပြောက်ပိန်ချောက်ပြားချဖြစ်ပါစေ အမြတ်ဆုံးဒုက္ခမရကမထာရမဲမှမလေးစတုရင်ကဝိရိယဗုဒ္ဓမြတ်စွာဟောမိန်ချွေနားလည်ပြီလားမြတ်စွာဘုရားအဲ့လိုဟောတယ်တချို့ကတော့အထုတ်เสียမလိုဘူးသိုံလေးသိနေပြီးတာပဲအမထုတ်နဲ့အထုတ်တာပင်မနဲ့ ဘုရားစကားနဲ့ကိုက်ညီလားမကိုက်ညီဘူးလားအဲမြတ်စွာဘုရားသူတို့တော်လှန်ဆန့်ကျင်တာမဟုတ်ဘူးလားอืมတော်လှန်ဆန့်ကျင်တာခုယောဂီတို့အာထုတ်တဲ့အခါကျတော့ကိုယ်တွေ့ပဲနည်းနည်းလေးဝိရိယရော့သွားရင်ပဲစိတ်တရားသိပ်လွင့်တာပဲမဟုတ်လားအဲအသေးစိတ်အမူအရာလေးတွေမမှတ်မိရင်ပဲအဲ့ဒီနေ့ရှုလို့ကိုမကောင်းတော့ဘူးဟိုရောက်ဒီရောက်မယ် အဲ့ဒါဝိရိယရောလို့လားတင်းလို့လားအဲ့ဒါကိုတွေးမဟုတ်လားအဲ့တော့အထုတ်เสียမလို့ဘူးသိုံလေးသိတော်ပြီအထုတ်တာပင်မနဲ့ဟုတ်ပါမလားဒါပေမဲ့လူဘိန်းတော့မကြိုက်ဘူးလားလူဘိန်းကြိုက်လူပြင်းကြိုက်ဟဲ့ဟန်ကြတယ် ဒီဆရာစီသွားအထုတ်အောင်မှာပဲတက်တက်သာသာနဲ့အဲ့ဒါတရားရအောင်လူပြင်းကတော့ကြိုက်မှာပေါ့ဒါပေမဲ့အားလဲထုတ်ဘူးတဲ့တကယ်လဲတရားသဘောနားလဲတယ်ဆိုတဲ့ပုဂ္ဂိုလ်ကလက်ခံနိုင်မှာမလားဟုတ်ကဲ့လားအခုနအာရပထနေကမထယုံစထဗုဒ္ဓသာသနေအဲ့ဒီစကားရဲ့အခု အင်္ဂါ၄ပါးရှိတဲ့ဝိရိယမိန်ထားတာရဲ့ဒါထောက်ချင်းအပြင် အာမထုတ်ပဲမကြိုးစားပဲနဲ့ရပါမလားမရဘူးဟုတ်ကဲ့လားတရားမင်းကသူ့သားတွေပြောသလိုပဲပြောဖို့ကောင်းတော့တယ်တရားမင်းကသူ့သားသူ့ဝိရနဲ့သူ့တိမှာဘယ်နဲ့ပြောတော့ဟေး အာမထုတ်ဖ ೇನೆ များတစုံတရာရတယ်ဆိုလို့ရှိရင်အဲ့ဒီနေရာကိုမင်းတို့လည်းသွားငါ့ကိုလည်းပို့ပေးငါလည်းအချောင်ရကြင်လို့ဒီလိုမဟုတ်လားဒီတော့လောကမှာအာမထုတ်ဖ ೇನೆ ရတဲ့အရာများရှိသလားမရှိဘူးဆွန်းစားတာတောင်မှအဲ့ဒါဆွန်းညုံမမသွားဘဲနဲ့စားလို့ရလား ပြင်းပါတယ်လေဒီနေ့ကဲဆွမ်းကြောင်းကိုမသွားတော့ကဲကိုဟာကိုပဲနေတော့မယ်ဆိုပြီးကိုเจ้าကိုပဲနေရင်စားရမလားအဲဆွမ်းကြောင်းသွားတဲ့ဝီရိယမရှိရဘူးလားအေးအဲ့ဒါကြောင့်တို့မြတ်တစ်ခါတစ်ခါဆွမ်းကြောင်းမတရားမှပြင်းတယ်လေဘွားမှပြင်းလိုက်တာဘာကြောင့်လဲဆိုတော့အလုတ်ကလှုပ်ဆဲကိုစားကရေးဆဲစားကကြည်ဆဲကောင်းနေတယ်အဲအဲ့တော့ဆွမ်းကြောင်းမသွားမှပြင်းတယ် ပြင်းမိမဲ့နေရဲရဲ့လားဘာကြောင့်လဲဘာကြောင့်လဲနေလိုက်ရင်မစားရဘူးပေါ့စားခြင်းဆိုတဲ့အကျိုးမပြည့်စည်ဘူးစားခြင်းဆိုတဲ့အကျိုးမပြည့်စည်ဘူးဆိုလို့ရှိရင်ညနေကြတော့ဆာလောင်ခြင်းဆိုတဲ့မကောင်းကျိုးကလာပြီဆာလောင်ခြင်းဆိုတဲ့မကောင်းကျိုးလာပြီဆိုလို့ရှိရင်တော့ စိတ်မချမ်းသာခြင်းစိတ်မကောင်းခြင်းအစာအစာတောင့်တခြင်းဆိုတဲ့ဆိုးကျိုးတွေကဆက်မလာဘူးလားမှန်ပါဗျာဒါနဲ့ပဲဂိုင်းသွားလိုက်မှပဲဟေးမတတ်တာဘူးဝီရိယထုတ်ပြီးဆုံးညောင်းမသွားရတယ်မဟုတ်ဘူးလားမှန်ပါဗျာဆွညောင်းမသွားရတာလေတော့ဝိရိယထုတ်ရတယ်ဆိုတော့တရားသိအောင်ဝိရိယမထုတ်ဘဲနဲ့ရမလားလို့ မရဘူးเนาะတချို့တော့အဲ့လိုရတယ်လို့ပြောကြတာဟာလူပြင်းကြိုက်လူဘိန်းကြိုက်အောင်ပြောတာပေါ့မဟုတ်ဘူးလားဘာကြောင့်လူပြင်းကြိုက်လူဘိန်းကြိုက်အောင်ပြောတော့သက်သာအောင်လို့ gain ဒီလိုဆိုပြောရအောင်မြတ်စွာဘုရား ဓမ္မစကြာတရားပထမဝါဟောပြီးတော့ပထမဝါဣတိပတနာမိဂရာကိုဘေးမဲ့တော်မှာဝါဆိုဝါကျွတ်တဲ့အခါကျတော့ရာဇကြိုပြီးဘယင်ဗမိသာရကိုရှေးတောထွက်ဖို့သွားခြင်းကလမ်းမှာတွေ့လို့မလို့ဂတိခံခဲ့တယ်ဘုရားဖြစ်ရင်ဥဆုံးလာပြီးတော့တရားဟောပါမယ်လို့ဒါကြောင့်အဲ့ဒီဝတရားကြေးအောင်ဆိုပြီးတော့ရာဇကြိုပဲသွားတယ် ရာဇကြုံမြို့သွားတော့ရာဇကြုံမြို့တဲ့ရောက်ဗိမိသာရစီမရောက်ခင်ဆွမ်းခံတယ်ဆွမ်းခံတော့အရှင်အတ္တစီပစ္စဝကိငါးဦးတည်းကအရှင်အတ္တစီအော်လွဲလို့လေမြတ်စွာမြတ်စွာဘုရားကြွတာမဟုတ်အရှင်အတ္တစီအရှင်အတ္တစီအရာဇကြုံမြို့တဲ့ဆွမ်းခံတော့ဒိဋ္ဌိဆရာကြီးသိဉ္စီရဲ့တပည့် ဥပတိတ်တာပရပိုက်ကလည်းပဲသူကရာဇကြုံမျိုးထဲမှာဆုံးခံတယ်ဆုံးခံတော့သူကအရှင်အတ္တစီမြင်တယ်ပြီးတော့အရှင်အတ္တစီကသူကယဟနာဖြစ်ပြီးကိုယဟနာဖြစ်ပြီးဆိုတော့သူ့အိမ်တွေကအင်မတန်တီကြီးငြိမ်သက်ပြီးကြီးညိုပွဲဆောင်းနေတယ်ဒါနဲ့ဥပတိတ်တာပရပိုက်ကတော့သူကတော့ဆရာမှကတ်မိထားတာဆိုတော့နိမန်လမ်းမှမရတော့ သူကတော့ကိုယ်ယောကာယသမားကိုဒါနဲ့အရှင်အသက်စီမြင်တော့သူ့စိတ်ထဲကြီးညိုးသွားတယ်ဟိုဒီပုဂ္ဂိုလ်နဲ့ကြီးညိုစရာကောင်းရတာဧကဏသူရဲ့တည်ကြည်ငြိမ်သက်တဲ့အိန္ဒြေတွေထောက်ချင်းအပြင်သူတမှန်သူတဏ္ဏမှန်တော့တရားမှန်ရှိပြီသူတဏ္ဏမှန်တော့တရားမှန်ရှိပြီအေးငါသူစီကပ်ပြီးမေးဦးမှာပဲဆိုပြီးတော့အရှင်အသက်စီဆုံးခံကြွတာနောက်ကတဖြည်းဖြည်းလိုက်သွားတယ် ညာသက်စီလည်းမြို့ရဲထွက် ပြီးတော့မြို့ပြင်ရောက်အရေးကောင်းတဲ့တစ်ပင်အောက်ကြတော့ဆုံးဖုံးပေးအဲဥပဒိဋ္ဌကအဲ့ဒီကလေးကအရှင်အတ္တစီကိုဆရာတိဥအနေနဲ့သူကဝတ်ပြုတယ်အနာနာထိုင်ပြီးတော့လှုပ်ဆရာကံကြဲရှဲလှုပ်ကံပေးတယ်ရေလေးတွေခတ်ပေးတယ်တပိတ်ဆေးပေးတယ်စသည်ဆွမ်းသာပြီးတဲ့အခါကျတော့အရှင်အတ္တစီကိုမေးတယ် ဥပဒိဋ္ဌကအရှင်ဘုရားတပည့်တော်တခုမေးပြရစေအအရှင်ဘုရားရဲ့ဆရာကဘယ်သူပါတော့အရှင်သတိကတို့ဆရာကဗုဒ္ဓဂေါရမဂေါရမမြတ်စွာဘုရားတဲ့အရှင်ဘုရားရဲ့ဆရာရဲ့ဝါဒကဘယ်လိုဝါဒရှိပါသလဲအရှင်အတ္တစီက ယေဓမ္မာဟေတုပ္ပဘဝတေတံဟေတုံတထာဂတောအာဟတေသင်္စယောနိရောဓောဧဝံဝါဒီမဟာသမနောအဲ့ဒါစကားအပြည့်စုံဆိုလို့ရှိရင်၄ချောင်းရှိတယ်အဲ့ဒါမှာပထမနှစ်ချောင်းပဲရှင်အတ္တကြီးကပြောရသေးအရှင်ဥပဒိတသိသွားတရားသိသွားဆိုတော့အရှင်ဥပဒိတပထမစကားခံထားသေးတယ် အကျဉ်းသက်စီကလည်းပြောတယ်တို့များတို့ဆရာရဲ့တထံတတိခန္ဓာမကြသေးပါဘူးအဲ့ဒါကြောင့်မလို့သရဏီဘာနီးတွေနဲ့တော့တရားတွေတို့ကမဟောတတ်ပါဘူးအာတို့သိသလောက်ပဲရှင်းရှင်းရိုးရိုးရှင်းရှင်းပဲပြောရတယ်လို့ဆိုတော့ဥပဒိဋ္ဌပြပေကအရှင်ဘုရားတပည့်တော်သရဏီတွေဘာတွေဒါတွေမလိုပါဘူး တပည့်တော်ရိုးရိုးရှင်းရှင်းလေးနားကြပါတယ်ဖေဟာလို့လျှောက်တယ်။ဒါနဲ့ရှင်အတ္တကြီးကခုနတရားဟောတယ်။အရာရာတိုင်းဟာအကြောင်းကြောင့်ဖြစ်တာတဲ့။အဲ့ဒီအကြောင်းဟာဘာလဲဆိုတာလဲဒုမြတ်စွာဘုရားဟောတယ်။အရာရာတိုင်းဟာအကြောင်းကြောင့်ဖြစ်တာတဲ့။အဲ့ဒီအကြောင်းဟာလဲအကြောင်းဟာဘာလဲဆိုတာလဲမြတ်စွာဘုရားဟောတယ်တဲ့။ အဲ့ဒီအထီပဲပြောရသေးဥပဒိဋ္ဌကသစ္စာလေးပါးသိသွားပြီအကြောင်းကြောင့်အကျိုးဖြစ်တာသမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တယ်အဲ့ဒီဒုက္ခသစ္စာကိုမေဃသစ္စာနဲ့သိလိုက်တယ်ဆိုလို့ရှိရင်တော့និရောဓသစ္စာဆင်းရဲငြိမ်းရောအဲ့ဒီသဘောအထိသူကရောက်သွားတယ်တဝက်ကလေးပဲရှိသေးတယ်သို့တော်လည်းပဲအရှင်အတ္တစီကဆက်ပြီးပြောပါတယ်အဲ့ဒီ အကြောင်းဟာဘာလဲဆိုတာလဲတို့မြတ်စွာဘုရားကမိန့်ပါတယ်ဒါကြောင့်တို့မြတ်စွာဘုရားဟာအကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းငြင်းရင်အကျိုးငြိမ့်တယ်ဆိုတဲ့ဝါဒရှိတယ်ဒါလောက်ပဲအဲ့ဒါမှအပြည့်စုံမပြောရသေးဘူးရှေ့ပိုင်းတဝက်ပဲပြောရသေးတယ်ဥပဒိတ်တသဘောပေါက်ပြီးတော့သူဟာသောတာပတိမဉ္ဇဏ်ဘုံဉဏ်ရသွားတာတဲ့အရင်အတ္တစီအဲ့လိုပြောလိုက်တာ ရေဓမ္မအကျင့်တရားတို့သည်ဟေတုပဘဝအကြောင်းလင်အမွန်အစရှိကုန်၏ဖြစ်ဖြစ်သမျှအရာတွေဟာအကြောင်းကြောင့်ဖြစ်တာပဲတေတံဟေတုံတထာကတောအာဟအဲ့ဒီတရားတွေရဲ့အကြောင်းကိုလည်းမြတ်စွာဘုရားခေါ်တယ်တေတင်္စယောနိရောဓဧဝမောဟိမဟာသမသောအဲ့ဒီအကြောင်းတရားတွေချုပ်ငိမ့်တဲ့သဘောကိုလည်းဟောတယ် အကြောင်းတရားချုပ်ငြိမ့်ပြီဆိုရင်အကျိုးရောချုပ်ငြိမ့်ပြီပေါ့အကြောင်းတရားချုပ်ငြိမ့်တယ်ဆိုတာသမှုရိယသစ္စာကိုပယ်တာပြောတာအကြောင်းသမှုရိယသစ္စာဆင်းရဲဖြစ်ခြင်းရဲ့အကြောင်းမရှိတော့ဘူးဆိုတော့ဆင်းရဲဖြစ်အောင်မလားအဲ့တော့ဆင်းရဲမငြိမ့်ဘူးလားဘာသစ္စာတော့និရောဓသစ္စာဟုတ်ကဲ့လား ဖြစ်ဖြစ်သမျှအရာတွေဟာအကြောင်းကြောင့်ဖြစ်တာပဲဆိုသဖြင့်ဖြစ်ဖြစ်သမျှအရာဆိုတာဒုက္ခသစ္စာပေါ့အကြောင်းကြောင့်ဖြစ်တာဆိုသဖြင့်အဲ့ဒီအကြောင်းဟာသမုဒိယသစ္စာပေါ့မဟုတ်လားဒါတော့ဘုန်းကြီးတို့ကအကျဉ်းချင်းဖမတိတရားတွေလေ့လာပြီးအထထနာကြအထထဖတ်ရှုဆင်ញင်စဉ်းစားမှဒါကဘုန်းကြီးတို့ကသဘောပေါက်တာ အခုဥပဒိတ်တာကတော့အဲ့ဒီစကားလေးကြားလိုက်တာ ਨੇ တခါတည်းသစ္စာလေးပါးတခါတည်းတန်သိသွားတာအဲသိသွားပြီးတော့မဉ္ဇဉ်ဖွညာရပါမတော်ဘူးလားတော်မှာပေါ့ဘဝပေါင်းအသင်ချေအသေးချာမြောက်မြောက်များစွာဒီတရားတွေသူလေ့လာစီဘူးဖြည့်ကျင့်ခဲ့ရတဲ့ပုဂ္ဂိုလ်ဒီဘဝကြမှာဖြည့်ကျင့်တာမဟုတ်ဘူး အဲ့တော့ဒီဘဝကြတော့မဲ့ကဏီဆဲဆဲဖြစ်နေတာမိခဲပြဖို့အဲ့ဒါပြာဖုံးတော့မိခဲကိုပြာဖုံးတော့ဖုံးတဲ့ပြာလေးလေလေးကဖြတ်ခနဲ့လွှင့်လိုက်တာနဲ့ရဲကနဲ့တောက်မလာဘူးလားဟဲ့အဲ့ဒီသဘောပဲအရှင်အသာစီကလေလေးနဲ့မှုတ်ပေးလိုက်တော့သူ့တဏ္ဍမှာရှိနေတဲ့ မထိတထိအဝိဇ္ဇာလေးကလွင့်ကြသွားလွင့်ကြသွားတာ ਨੇ အဲ့ဒါအထက်ကညံမီးကတောက်လာတာဝိဇ္ဇာဘယ်သူဘာဖြစ်သွားဥပဒိတသောတာပတ္တိမဉ္ဇဉ်ပူဉ္ဇဉ်ရသွားတယ်အဲ့ဒါ ਨੇ ဥပဒိတသဘောကျသွားပြီးတော့နောက်တော့ ကျမ်းဂန်ကဘာတွေဆက်မေးတယ်ဆိုတာတော့မပြောပါဘူးဒါပေမဲ့ဘုန်းကြီးကတော့ထင်တာပေါ့လေဆက်မေးမှာပဲရှင်ဘုရားမြတ်စွာဘုရားကအခုဘယ်မှာလဲဘုရားဘယ်မှာတရင်သုံးမှာလဲမြတ်စွာဘုရားဖူးခြင်းတပည့်တော်ကဘယ်လိုသွားရပါမလဲဘယ်လိုဖူးရပါမလဲမမေးပေဘူးလားအဲဟဲ့သူ့တရားအလေးအောင်ပေးတဲ့ဆရာဘုရားမဖူးခြင်းပဲနေမလားအဲမနေဘူးအဲ့ဒါတော့ကျမ်းဂန်ကတော့မဖော်ပြပါဘူး ဒါနဲ့ဥပဒိဋ္ဌလည်းသူ့ပရပိုက်အယံပြန်သွားတယ်ဥပဒိဋ္ဌပရပိုက်အယံပြန်သွားပြီးအရှင်အသစီလည်းဆွန်ဖုံးပေးပြီးတော့သူ့လိုရခရီးကြွသွားပရပိုက်အယံရောက်သွားတော့ပြန်သွားတော့သူ့မိတ်ဆွေဥပဒိဋ္ဌရဲ့မိတ်ဆွေကောလိတာကဥပဒိဋ္ဌ ပြပိုက်အယံပြပိုက်ကြောင်းနဲ့ဝင်လာတာအပေါက်ပါရဲဝင်လာတာလှမ်းပြီးမြင်တယ်မြင်တော့အောင်းမိတာအမှန်ငါမိတ်ဆွေဒီကနေ့တက်ထူးကြပါလားဘယ်လိုများမြင်လို့ဟဲအရင်ကဆိုလို့ရှိရင်တောင်းကြီးတွေနဲ့ပလုံးတွေနဲ့တပိုးကြီးတွေနဲ့ထမ်းပြီးကိုယုတ်ကာယနဲ့လာလဲတော့တုတ်တုတ်သွားလဲတုတ်တုတ်ဟိုကြည့်ဒီကြည့်နေမလားအော်ဒီနေ့လာတာ အဲဘယ်မှမကြည့်ဘူးအိန္ဒြေလေးနဲ့မျက်လွှာချပြီးတော့ရှုမှတ်လာမှာပေါ့အနည်းဆုံးဘယ်လမ်းနဲ့ညာလမ်းနဲ့တော့ရှုမှတ်မှာပေါ့အဲ့လိုတည်ကြည်ငြိမ်တတ်တဲ့အိန္ဒြေသူ့မိတ်ဆွေကောလိနမြင်ရတော့အနာရောက်တာနဲ့ပြောတယ်မိတ်ဆွေဥပဒိတာသင်ဒီနေ့သိထူကြတယ်သင်ကြည့်ရတာကိုငါဖြင့် စိတ်ငြိမ်းချမ်းလိုက်တာချမ်းသာလိုက်တာသင်တော့ဒီနေ့တရားသူများရလာလားမသိဘူးဆိုတော့ဥပဒိတ်တာကဝမ်းသာတာပေါ့ဘာကြောင့်လဲဆိုတော့ကိုရတဲ့တရားကိုရအချစ်ဆုံးမိတ်ဆွေကိုမျှပေးရတော့မှာကိုကပြောတော့မပြောရသေးဘူး तू ကတောင်းနေပြီမဟုတ်လားအဲအဲ့ဒီတော့ तू ကပြောပြတယ်အကုန်အစင်ပြောပြတော့အဲ့ဒီတရား ကျွန်ုပ်လည်းမျှပါအောင်ကောလိတာကသူမိတ်ဆွေဒီဓမ္မဒီတရားပြောပြတော့ကောလိတာလည်းပဲတရားသိပြီးသောတာပန်ဖြစ်သွားတယ်သူသူသူသူရဲ့မိတ်ဆွေစီကတဆင်ရတဲ့တရားဒါနဲ့နှစ်ပါးသောတာပတိမဉ္ဇဉ်ဘုံဉ္ဇဉ်ရကြပြီဆိုတော့အထက်မဉ္ဇဉ်တွေလည်းရှိသေးတယ်ဆိုတာသိတာပေါ့ဒီလောက် ဒီမညံဘုံညာရရမယ်ပထမအောက်မညံဘုံညာရရမယ်သူတို့တဏ္ဍာမှာယုံမတန်တရားဆိုတဲ့ဝိသိကိစ္စလည်းမရှိတော့ဘူးပုဂ္ဂိုလ်သတ္တဝါငါဆိုတဲ့အတ္တဒိဋ္ဌိတက္ကဒိဋ္ဌိလည်းမရှိတော့ဘူးအဲ့ဒါသူတို့သိတော့ဒိတဲ့ပိုးပြီးတော့ထက်မြက်တဲ့သိတဲ့တရားရှိရအောင်မယ်လို့သူတို့သဘောပေါက်တယ်အဲ့ဒါနဲ့နှစ်ပါးတိုင်ပင်ပြီးတော့မြတ်စွာဘုရားစီသွားကြတော့အဲမသွားခင်လေ ဟုတ်သူတို့တော့တိတိကျကျဆုံးပြလိုက်ပြီတို့ဆရာအစစ်မှန်တွေ့ပြီတရားအစစ်မှန်တွေ့ပြီအဲ့ဒါတို့ရဲ့ဆရာကြီးတိန်စီတိဋ္ဌိဆရာကြီးကတို့အမတန်ကျေးဇူးများတယ်သူတရားမှားနေပေမဲ့လို့သူ့ကိုအမတန်စောင့်ရှောက်တယ်ဒါကြောင့်မလို့သူ့လည်းပဲဒီအမှားကလွတ်ပြီးတော့အမှန်ကိုရောက်ပြီး သူလည်းတရားသိမယ်ဆိုလို့ရှိရင်တို့ကျေးဇူးဆရာရောက်တယ်နှစ်ပါးသဘောပေါက်တာနဲ့တိုင်မင်းပြီးတော့ဆရာကြီးစီသွားတယ်သူတို့ဆရာကြီးကဘယ်သူလဲတော့သိမ့်စီတဲ့ဟုတ်ကဲ့လားသိမ့်စီတဲ့ဘုန်းကြီးတို့တော့ဒီသိမ့်စီဆိုတဲ့စကားလုံးရှစ်နှစ်သားတွေကနှုတ်ထဲစိတ်ထဲရောက်နေတာဘာကြောင့်လဲဆိုတော့ရှစ်နှစ်သားတွေကစာတွေသိပ်ဖတ်တာ ဒါကြောင့်ဓမ္မရဝတ္ထုတော်ရေးဆိုတာအာရှင်းနေတာဘဂုတ်ဖတ်တာဓမ္မပရဝတ္ထုတော်950တို့မှန်နိုင်ရန်ဆိုရင်တို့ဆိုတာအဲ့ဒါ7နှစ်73နှစ်သားအတွင်းမှာပဲအကုန်ကုန်တာပဲငငယ်ဆိုတော့မှတ်ကလည်းမှတ်မိတယ်အဲ့ဒီကလေးကဒီသိန်းစည်းကြီးဟာခေါင်းနဲ့ရောက်ဒါဆရာကြီးစီသွားပြီးတော့အကျိုးကြောင့်ပြောတယ်ဆရာကြီးကျွန်ုပ်တို့တော့ ဆရာမှန်တရားမှန်တွေ့ခဲ့ပြီဒါကြောင့်မလို့တရားမှန်တယ်ဆရာကြီးတရားတွေမှားနေပါတယ်ဒါကြောင့်ဆရာကြီးလည်းလိုက်ခဲ့ပါကောရမမြတ်စွာဘုရားစီသွားတပည့်ခံကြည်ကြံရအောင်သိမ့်စီလဲသူကဆရာကြီးမှလုံနေတဲ့နောက်ဒီလောက်ဆိုသူလဲလူပါပဲသိတာပေါ့ဘယ်လိုလဲဆိုတော့ဒီနှစ်ယောက်ရဲ့ပြောပုံဆိုပုံနဲ့အိန္ဒြေသိက္ခာတွေ့ရတဲ့ဒီကောင်နေတော့တရားမှန်သိပြီလို့သူ မမှန်းနိုင်ဘူးလားမှန်းနိုင်တယ်မှန်းနိုင်တယ်မှန်းနိုင်တော့ तू ကအမင်းတို့အမားတွေသွားလုံနေကြလို့ဒီလိုမပြောဘူးဘယ်လိုပြောလဲလို့ဆိုတော့အေးကွယ်မင်းတို့အမှန်တွေ့လားမှန်တဲ့ဆရာစီသွားကြပေါ့ငါတော့မလိုက်နိုင်ဘူးဘာကြောင့်လဲဆိုတော့ငါရေတဲ့အိုးဘဝကရေလောင်းအိုးဘဝငါမရောက်အရောက်မခံနိုင်ဘူးပါတယ် ရေတဲ့ဥဘဝကနေပြီးရေလောင်ဥဘဝကိုအရောက်မခံနိုင်ဘူးတဲ့။ဘာပြောတာလဲ။ငါဆရာကြီးတစုလုံးနေပြီးတော့အခုမှငါသူများတာတပည့်မခံနိုင်တော့ဘူးကွာ။ဒီတော့ဟိုနှစ်ပါးကပြောတယ်နေရာကဆရာကြီး ဆရာကြီးတရားတွေမှားတော့နောက်ကြတော့တပည့်တွေကလည်းအမှန်သိလို့ရှိရင်ဘောရမမြတ်စွာဘုရားစီရောက်ကြကိုရောက်ကုန်ညမှာပဲအဲဆရာကြီးစီဘယ်သူမှကြမှာမဟုတ်ဘူးအဲ့တော့ကျွန်တော်တို့နဲ့အတူကြွပါယေရှုဆက်ခြင်းလို့ဒီတော့တိတ်စီကမေးတယ်အေးငါမေးပါဦးမယ်ကွယ်မင်းတို့ မင်းတို့မှန်တဲ့အတိုင်းသဘောရတဲ့အတိုင်းဖြေသာလောကမှာလူနှုံတွေများသလားလူတော်တွေများသလားပါဠိကတော့လူမိုက်လို့အဲလိုဘုရားနဲ့လူမိုက်တွေများသလား